ရှည်လို့ရှိရင်ညောင်းတယ်ကိုရော်တွေအနေခက်တယ်နော်ညောင်းလားညောင်းပါတယ်တဲ့အာအခုအပြီးသားလိုက်ရင်ကောင်းပါတယ်ဖေရတယ်အိဗေဟာခုပြီးသားရင်ကောင်းပါတယ်တရားနာရတာမင်္ဂလာဆိုမဟုတ်လားဘာလို့မင်္ဂလာဖြစ်ရတရားနာရတာ အဲ့ဒါကြီးပွားချမ်းသာကြောင်းဖြစ်လို့မင်္ဂလာတဲ့တရားနာတာကြီးပွားသလားချမ်းသာသလားချမ်းသာတာဗောဟုတ်ကဲ့လားတရားနာတာကြီးပွားတယ်ချမ်းသာတယ်ဒါကဗုဒ္ဓရှင်တော်မြတ်ဘုရားရဲ့တရားတော်ကိုပြောတာဟုတ်တယ်မဟုတ်လားဒါမလို့ဟိုတရားဒီတရားနာရင်တော့ဟိုကြည့်ဒီကြည့်နာရတယ် ဟင်ဟုတ်လားဟိုတရားတွေတရားနိုင်တော့ဟိုကြည့်တိကြည့်နိုင်ရတယ်ဘုရားရှင်တော်မြတ်ဗျာတရားကတော့နာရင်ကြီးပွားတယ်ချမ်းသာတယ်သိကြတယ်အဲ့ဒါကြောင့်မင်္ဂလာမင်္ဂလာဆိုတာကြီးပွားချမ်းသာကြောင်းတရားဟုတ်ကဲ့လားမင်္ဂလာဆိုတာဘာလဲကြီးပွားချမ်းသာကြောင်းတရား မင်္ဂလာတရားထဲမှာပါတယ်မဟုတ်လားကာလေနဓမ္မသဝနံအတိပညာသရာတုဘွာအကျိုးများ၍ယုံမှားပယ်ရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့် သရာရှိသွားစိတ်ဝင်စားလျက်နာကြားရခြင်းသည်လေဥတ္တမံချမ်းသာဆောင်တတ်လွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ကြားဘူးလားဘယ်တော့မှကြားဘူးအခုကြားဘူးတော့ပေါ့ကြားဘူးတာလားရွတ်ဘူးတာလားဟုတ်ကဲ့လားဘယ်မှာပါ ဒီတော့အဲ့ဒီကာလေနဓမ္မတဝနာမင်္ဂလာမှပြောလို့ရှိရင် သူနဲ့ဆက်ဆံနေတဲ့အဲ့ဒီဂါထာတကူထဲမှာပါတဲ့တခြားမင်္ဂလာပါ ပြောမှာပေါ့ဂါရောစနိဝါဒောစသံတုဋ္ဌိစကတိညုတာ ကာလေနာဓမ္မတဝနာဧတံမင်္ဂလမုဒ္ဓမံဂါရဝမင်္ဂလာနိဝါဒမင်္ဂလာတန်တုဋ္ဌိမင်္ဂလာကတိညုတမင်္ဂလာဓမ္မတဝနာမင်္ဂလာဟုတ်တယ်မဟုတ်လားဂါရဝမင်္ဂလာဆိုတာဘာလဲယုသေးတိုက်သူကိုယုသေးခြင်းနိဝါဒမင်္ဂလာဆိုတာ ကိုကိုကိုနှိမ်ချခြင်းတန်တုဋ္ဌိမင်္ဂလာဆိုတာတင်းနေရောင်ရဲခြင်းကတိညုတမင်္ဂလာဆိုတာဓမ္မသောနာမင်္ဂလာဆိုတာอืมတဲ့တော်ပါလားနော်ချမ်းမြေသီလရှင်တွေ နော်မလို့တော်ကြတာတော့စာအုပ်ရှိလို့စာအုပ်ရှိလို့ဟုတ်ကလားယုသေးတိုက်ကယုသေးကြနှိမ့်ချကိုကိုသာရောင်ရဲလေပြီးကျေးဇူးတိဆပ်ပြီးတုံပြန်ကားသင်လျောကားများနာတရားမှတ်သားမင်္ဂလာ အဲ့ဒီ၅ပါးလုံးဟာជីវချမ်းသာကြောင့်တရားတွေကြီးပဲတဲ့ဒေဝတေတိလိုရေဖြင့်မေးလျှောက်ထားသည်ဩနတဂါရဝောစယရနာသုံးပြာဆရာမိဘသီလစင်ကြဲတရွယ်ကြည်သူဂုံကြည်သူတိစင်ဖြူစိတ်ထားသူတော်များကို စိတ်ထားอยู่သည်စိတ်แท้ကလည်း ယူသေးရမယ်နှုတ်ယူသေး၍နှုတ်ကလည်းပဲအယူသေးစကလုံးလေးတွေပဲပြောရမယ်ယူသေးကိုမှုကိုကလည်းကိုင်ကိုင်ရှိုင်းရှိုင်းနဲ့ယူသေးရမယ်ယူသေးကိုမှုအလေးပြုအပ်ခြင်းဤလေဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း နိဝတောစာယာဒုဂုံသိမ့်ပညာရှိန်နှင့်စီစိန်ချွေယံဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးမြေဆွဲကြိုးနှင့်ဂျူးဂျူးသောနွားပမာလာသူပြပြစွာနေရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလံကြီးပွားချမ်းသာကြအောင်ကောင်းမြတ်သောမင်္ဂလာပါပေ၏အတိပဲနားလေလားရှင်းနေတာပဲမဟုတ်လားနိဝတောဇာယာဒုဂုံသိမ့်ပညာရှိနှင့်စည်းစိမ်ချွေရန်ဂုံရှိန်ခံ၍မောင်းမမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေဆွဲကျုံနှင့်ဂျူဂျူသောနွားပမာလာသူ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 လူကျင်လောဘမပြင်းပြပဲမြတ်တာချင်းချင်းတင်းနှင်းရောင်ရဲခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏တင်းနှင်းရောင်ရဲတယ်ဆိုတာလောဘကိုဇက်တတ်ထာလားဇက်လွတ်ထားတာလားဇက်တတ်တာဇက်တတ်တာနဲ့ဇက်လွတ်တာဘယ်ဟာကချမ်းသာမလဲ က်တတ်တာကချမ်းသာတဲ့ဒါကြောင့်မြတ်စွာဘုရားကဇက်တတ်ပါတဲ့ရောင်ရဲတင်းနေမှာတဲ့အဲ့လိုဆိုလို့ရှိရင်ချမ်းသာတယ်တန်တုဋ္ဌိပရမန္တနံတန်တုဋ္ဌိရသမြာနှင့်မြတ်တရောင်ရဲအောင်အဲတင်းနေ၍နေရခြင်းသည်ပရမန္တနံပစ္စည်းနှင့်စာရသည်လက်နှင့်မတမိသာအမျက်လက်ကြီးပါပေသည်အမျက်ဆုံးဥစ္စာပဲတဲ့ ရတာနဲ့တင်တင်ရောင်ရဲတာရှိတာနဲ့ရောင်ရဲရမယ်တော့ဒီလိုတော့မဟုတ်ဘူးရတာနဲ့ရောင်ရဲရဘာကြောင့်လဲဆိုတော့ရှိတာနဲ့ရောင်ရဲလို့မဖြစ်တဲ့အခါရှိတယ်မဟုတ်လားအဲ့တော့ရအောင်မရှားရဘူးလားရှားတယ်ရှားတဲ့အခါကျတော့ပြပြစုံစုံရတာလည်းရှိတယ်တခါတည်းရလည်းမပြမစုံရတာလည်းရှိတယ်မပြမစုံရတဲ့အခါမှာငါပြပြစုံစုံရမှ ဖြစ်မယ်လို့ လှမ်းပြီးတော့တောက်နာနေမဲ့ဆိုလို့ရှိရင်လောဘပိုးပြီးအစွန်းထွက်နေရင်မဆင်းရဲပေဘူးလားရသမျှနဲ့ပဲအိုးဒီလောက်ရငါဒါနဲ့ပဲရအောင်နေမဲ့ထိုင်မဲ့စားမဲ့တောက်မဲ့သုံးမဲ့စွဲ့မဲ့လို့သဘောထားလိုက်လို့ရှိရင်လောဘဇက်တက်ပြီးသားဖြစ်မသွားဘူးလားမချမ်းသာဘူးလားအဲ့ဒါပြောတာတန်တုဋ္ဌိစာစားရေတောင်ရေဝဆင်ရေနဲ့ နေထိုင်ရာအရာရာတွင်စိတ်ထားပြင်၍လူချင်းလောဘမပြင်းပြပဲမြတ်တာချင်းငြိမ်တင်းနေရောက်ရဲခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာပါပေ၏မကောင်းဘူးလားပါကောင်းတာလေဟမ် တင်းနေရောင်ရဲတာကောင်းတာပေါ့မဟုတ်လားတင်းနေရောင်ရဲတာကောင်းတာအဲ့ဒါလို့လောဘဇက်မတတ်ဘူးဆိုလို့ရှိရင်ဒီနေ့ဥစောခင်တို့လို့ရှင်ပြုယဟန်ပြုပြုနိုင်မှာမလားဒေါ်မြကျင်တို့လို့ဆုံးလူနိုင်မှာမလားမလူနိုင်ဘူးလောဘဇက်တတ်လိုက်တဲ့အတွက်လူစရာတွေထွက်လာတာဒီလိုမဟုတ်လား ကတင်ညူတာသူတော်ဘာကျေစုရှိပေဘူးကိုအထုသိတတုံ့ပြန်ဆက်ခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវာချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ပါမင်္ဂလာတဲ့ကတင်ညုတမင်္ဂလာဟုတ်ကဲ့လားအတိတ်ဘယ်ကပါလဲ သူတော်ဘာကျေးဇူးကိုသိခြင်းအခွင့်သင်တဲ့အခါပြန်ဆက်ခြင်းဟုတ်တယ်မဟုတ်လားအဲ့ဒါဟာကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပဲသူဤကျေးဇူးရှိပေဘူးအထူးသိအပ်စွာခွင့်သင်တုံလတုံပြန်ဆာရအကျိုးများစွာကျေးဇူးတုံလှဲချစ်ကြိုးသွယ်ဖြိုးကြွယ်မင်္ဂလာကြားဘူးလား မကြားဘူးမနှုံးတွေ့ကောတွေ့ဘူးလားတွေ့လည်းမတွေ့ဘူးရွတ်ကောရွတ်ဘူးလားရွတ်လည်းမရွတ်ဘူးဟုတ်ကဲ့လားအဲ့ဒီမင်္ဂလာစာအုပ်ထဲမှာပါသည်ကဲကြည်မနေနဲ့ရှားမနေနဲ့တော့ချပေးလိုက်မယ်ဆိုသူဤကျေးဇူးရှိပေဘူးအထုတိအစွာသူဤကျေးဇူး ရှိပေဘူးအထုတိအစွာသို့ကျေစုသိယုံနဲ့သိနေယုံနဲ့မပြီးသေးဘူးတဲ့ကျေစုကျေပြန်ပြီးတော့ ဆပ်ဖို့လိုသေးတယ်တဲ့ဆပ်ဖို့ရအခွင့်သာရနဲ့ယေစုပြန်ဆပ်ပါဟုတ်ကဲ့လားခွင့်သင်တုံလတုံပြန်ဆတုံပြန်ဆရအကျိုးများစွာရအကျိုးများစွာခွင့်သင်တုံလခွင့်သင်တုံလတုံပြန်ဆတုံပြန်ဆရအကျိုးများစွာရ ယေစုတုံလေယေစုတုံလေချစ်ကြိုးသွဲချစ်ကြိုးသွဲဖြိုးကြွယ်မင်္ဂလာဖြိုးကြွယ်မင်္ဂလာယေစုတုံလေယေစုတုံလေချစ်ကြိုးသွဲချစ်ကြိုးသွဲဖြိုးကြွယ်မင်္ဂလာဖြိုး ဆိုသူဤကျေးဇူးသူဤကျေးဇူးရှိပေဘူးအတူတိရစွာပေမေတုံရတုံရဆန္ဒနဲ့သူများစွာပေသူလုံးရဲ့ချစ်တို့တွေတို့တွေမိခလာနောက်တစ်ခေါက် တ်စွာဘုရားသင်ကြားပေးတဲ့အလိမ္မာတရားတွေမဟုတ်ပေဘူးလားအလိမ္မာတရားတွေအဲ့ဒီတရားတွေအတိုင်းလိုက်နာရင်လိမ္မာတဲ့လိမ္မာပြီဆိုရင်တော့ချမ်းသာတာပဲเนาะအဲ့ဒီတရားတွေအတိုင်းမလိုက်နာရင်เนาะမလိမ္မာဘူးမလိမ္မာရင်တော့ဆင်းရဲတယ်ဟုတ်ကဲ့လားတချို့ပြောကြတယ်မဟုတ်လားအလိမ္မာစာမှာရှိသည်တဲ့ဟုတ်ကဲ့လား စာရဲရှိတဲ့အလိမ္မာကိုယ်စီမရောက်ရင်လိမ္မာပါမလားအဲ့တော့ဘုန်းကြီးကတော့အဲ့လိုမြူဆပါဘူးအလိမ္မာကိုမှာရှိသည်မဟုတ်လားအလိမ္မာဘယ်မှာရှိလဲကိုမှာရှိတယ်ဟိုလောကနေတိနိတိစကားရှိတယ်ပုထကေသုစယံသိပ္ပံပရဟတေတုယန္တနာနတံသိပ္ပံနတံဒနာနဲ့ ပုတ္တကေတုစာအုပ်တို့၌ယံသိပ္ပံအကျင့်အတ္တပညာသည်အဋ္ဌိရှိ၏တံသိပ္ပံစာအုပ်ထဲ၌ရှိသော ထိုအတ္တပညာသည်နသိပ္ပံကိုအတ္တပညာမဟုတ်တဲ့ဟောအဲ့နဲ့သဘောပေါက်လားပါတယ်လားစာအုပ်ထဲနေတာကိုတတ်တာမှမဟုတ်လားဟုတ်လားကိုတတ်ပညာဟုတ်လားမဟုတ်ဘူးပရဟတေသူယန္တနာ ပရဟတေတုသူတော်ဘာတို့ဤလက်တို့၌ယန္တနာအကျင့်ဥစ္စာသည်အဋ္ဌိရှိ၏ဒန္တနံထို သူတော်ဘာလက်ထ၌ရှိသောဥစ္စာသည်နာဒနံကိုဥစ္စာမဟုတ်တဲ့နည်းနည်းလားမမှန်ဘူးလားမှန်နဲ့နော်အဲ့ဒီတိုင်းပဲအလိမ္မာစာမရှိတယ်ဆိုတာဟုတ်ပါမလားဘယ်မှာရှိတော့ကိုမှရှိစေရတယ် ရှေးကရွှေကျင်ကိုင်းသာသရမိန်ဆရာတော်ဤတပါဒီပယင်းဆရာတော်ဆိုတာအမိန်ရှိတယ်စာမာသာတကိုမတဂဟကိုက်တတ်သည်တဲ့စာမာသာတကိုမတဂဟကိုက်တတ်သည်တရားကစာထဲမှာရှိပြီးတော့ ဇာထဲမှာရှိတဲ့တရားကိုကိုယ်တဏ္ဏဖြစ်အောင်အာမထုတ်ဘူးဆိုရင်တဲ့ဂဟကြိုက်တတ်တယ်ဂဟကြိုက်တယ်ဆိုတာသိလားစွဲလန်းတာပြောတာတဏှာစွဲဒိဋ္ဌိစွဲမာနစွဲဒီလိုစွဲတတ်တယ်တဲ့တရားမသိလို့မလို့တဏှာစွဲဆိုတာအကုန်လုံးตายရเสียတတ်မဲ့เสียမှန်သမျှตายရတတ်မဲ့တာတဏှာစွဲ ဒိဋ္ဌိဇွဲဆိုတာအသိမြင်မှားဇွဲအဲ့ဒါငါဇွဲပါတာပေါ့လောကမှာပြောကြတယ်မဟုတ်လားဒီလူကအတ္တအိုက်ကြီးတဲ့ပုဂ္ဂိုလ်ကိုပြောဘူးလားအဲ့ဒါငါဇွဲပြောတာအဲ့ဒါငါဇွဲဖြစ်တတ်တယ်တဲ့မာနဇွဲဆိုတာကထောင်ထောင်ထောင်ထောင်နဲ့လှုပ်တတ်တယ်တဲ့အဲ့ဒီထောင်ထောင်ထောင်ထောင်နဲ့လှုပ်တာမာနဇွဲထောင်ထောင်ထောင်ထောင်နဲ့လှုပ်တာဘာနဲ့တူလဲလို့ဆိုတော့ မွေဟောက်နဲ့တူတယ်မဟုတ်လားမွေဟောက်ခေါင်းထောင်ထောင်ထောင်ထောင်နဲ့လာပြီဆိုလို့ရှိရင်ဘာလုပ်တော့ဟွန်းရိုက်ပြလိုက်တာပေါ့မဟုတ်လားရိုက်ပြလိုက်တော့ဘာဖြစ်သွားမထောင်နိုင်တော့အေးထောင်ရင်အရိုက်ခံရမှာပဲဟုတ်လားထောင်လို့အရိုက်ခံရတာတွေမတွေ့ဘူးလား တွေ့ဘူးတာလားသိဘူးတာလားကြားဘူးတာလားမြင်ဘူးတာလားတွေ့ဘူးသိဘူးကြားဘူးတယ်ဟုတ်ကဲ့လားအဲ့ဒါမာနဆွဲခေါ်တယ်ဂဟပဲဂဟဆိုတာဆွဲတာတဏှာဆွဲလည်းမဆွဲစေနဲ့ဒိဋ္ဌိဆွဲလည်းမဆွဲစေနဲ့မာနဆွဲလည်းမဆွဲစေနဲ့တဲ့အဲ့ဒါလို့မဆွဲရအောင်စာထဲမှာရှိတဲ့တရားကိုမိမိတဏ္ဍာမှာဖြစ်အောင်အာထုတ်အဲ့ဒါအဲ့ဒါလို့ဆိုလို့ရှိရင် စာမှာလဲတတ်တယ်ကိုမှာလဲတတ်တယ်စာမှာပဲတတ်ပြီးစာကတရားထဲမှာတရားကစာထဲမှာတာရှိနေပြီအဲ့ဒီတရားကိုယ်ကိုယ်ထဲမှာမရှိဘူးဆိုရင်ဘာဖြစ်တယ်လဲကဟကြိုက်တယ်ဟုတ်ကဲ့လားအဲ့တော့စာရဲကတရားလဲတတ်တယ်အဲ့ဒီတရားကိုယ်တဏ္ဍာဖြစ်အောင်လဲအားထုတ်တယ်ဆိုလို့ရှိရင်နော်စာမှာလဲတတ်တယ်ကိုယ်မှာလဲတတ်တယ်အဲ့ဒီခါကျတော့ကဟ မကြိုက်ဘူးဟုတ်ကဲ့လားစာမာတာတကိုမတဂဟကြိုက်တသည်စာမာလဲတကိုလဲတဂဟကင်းလွတ်သည်တဲ့ရှင်းစရာတော်ကြီးတွေမိတ်ရှိလိုက်ရင်တိုးတိုးနဲ့တဲထိတာပဲเนาะကဲဆိုစာမာတာတစာမာတာတကိုမတကိုမတဂဟကြိုက်တသည်ဂဟကြိုက်တသည်ဆို စာမာလဲတတ်စာမာလဲတတ်ကိုလဲတတ်ကိုလဲတတ်ဂဟကင်းလွတ်သည်ဂဟ တရားဟောတဲ့အခါအဲ့လိုဆောင်းမုတ်ကလေးတွေခြားကြပြီးဟောရတာမကောင်းဘူးလား။ဘာဖြစ်လို့တော့ဟမ်မမိလွယ်လို့ဟုတ်သလားတခြားကောင်းတာတစ်ချက်ရှိသေးတယ်တရားဟောဘုန်းကြီးနားရတယ်မဟုတ်လားမကောင်းလားရတာအဲအဲ့လိုဆိုတော့ဘလောက်တရားဟောဟောမမောတော့ဘူးနော် အခုကဘယ်ကနေဘယ်ရောက်သွားတာကတိညုဒ္ဓါရောက်သွားနော်ကတိညုဒ္ဓါနဲ့ဟိုရောက်ဒီရောက်နေဒီဘုန်းကြီးဟောရင်လဲဟိုအယူလွယ်အိတ်ဆိုလို့ဖြစ်နေနော်အယူလွယ်အိတ်ဆိုတာသိလားအဲ့ဒီမှာဂဲလည်းရှိတယ်ကြောက်ခဲလည်းရှိတယ်စက်ကူလစားလည်းရှိတယ်အမိုက်စားလည်းရှိတယ်ဝတ်စုပ်လည်းရှိတယ်ပန်းပွင့်လည်းရှိတယ်ဟုတ်ကလားခုလည်းအဲ့လိုဖြစ်နေ ကတိညုတာပြီးတော့ဗာမင်္ဂလာတော့ကာလေနဓမ္မသဝနံကာလေနဓမ္မသဝနံအသိပညာသရာတို့ဘဝအကျိုးများ၍ယုံမှားပယ်ရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေတွေငြိမ်းအေစေသည့်ဒေသနာတတရားမြတ်ကို လျောက်ပတ်သောခါယူသေးစွာဖြင့်တရာရှိသွားစိတ်ဝင်စားလျေနာကြရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏တရားနာရတာမင်္ဂလာဟုတ်ကဲ့လားကာလေနာဓမ္မသဝနာအတိပညာတရာတိုးဘွား တရားနာခြင်းအပြင်တရားအသိတွေလည်းတိုးလာတယ်တရားအသိတွေတိုးလာတာနဲ့အမျှဘုရားတရားသံဃာယရဏသုံးပါးပေါ်မှာယုံကြည်မှုသရာတရားတွေလည်းတိုးလာတယ်ဟုတ်ကဲ့လားအသိပညာသရာတိုးกว่าအကျိုးများ၍အဲ့ဒါလောက်အကျိုးများတယ်ယုံမှားပယ်ရှင် ပြန့်လွင့်ကင်းလျက်တရားနာရတာဘာဖြစ်တော့ ယုံမှားတန်မြရတွေလည်းပျောက်သွားတယ်တဲ့မိမိကသေသေးချာချာလေ့လာရတာမဟုတ်တော့တချို့တရားအချက်လက်တွေမှာနားမလဲသဘောမပေါက်တဲ့အတွက်ယုံမှားတန်မြရဖြစ်တာတွေရှိတယ်ဒီလိုမဟုတ်လားအဲ့ဒါတွေတရားကိုကိုယူဆိုင်နာလိုက်လို့နာကြားလိုက်တဲ့အခါကျတော့ရှင်းမသွားဘူးလားအဲ့တော့ယုံမှန်တန်မြတ်ရှိသေးလားအဲ့ဒါကြောင့်ယုံမှလည်းကင်းစေနိုင်သည် ပြန့်လွင့်ကင်းလျက်စိတ်ပြန့်လွင့်မှုလဲတရားနာနေတော့မှကင်းတယ်တဲ့တရားထဲမှာပဲစိတ်အာယုံရောက်မနေဘူးလားအဲ့ဒါတည်ငြိမ်တာမဟုတ်လားတရားသမာဓိပေါ့ဟုတ်ကဲ့လားအဲ့လိုဆိုကုသိုလ်မရဘူးလားစိတ်ကောမချမ်းသာဘူးလားချမ်းသာတယ်ပြန်လွင့်ကင်းလျက် ပူခြင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကို တရားကဘာဖြစ်စေတဲ့တော့အပူငြိမ်းအေးစေတယ်တဲ့ဟုတ်ကဲ့လားအပူငြိမ်းအေးစေတယ်ဘာအပူဖြစ်ဖြစ်ငြိမ်းအေးစေတယ်မြတ်စွာဘုရားလက်ထက်ကဥပ္ပိရိဆိုတဲ့အမျိုးသမီးငငယ်ပါပဲအသက်22နှစ်လောက်တဦးသမီးလေး ဆုံးတဲ့အခါကျတော့ကလေးကငယ်ငယ်လာသားဆုံးတာနဲ့တူပါတယ်သူကချစ်လွန်လွန်လို့ကလေးကိုဇီဝလို့နာမည်ပေးထားတယ်ဒါနဲ့ကလေးဆုံးသွားတဲ့အခါကျနေ့စဉ်နဲ့အမျှသင်ញိုင်းသွားကလေးမြေပုံနားမှာငိုးတယ်ငိုရာမနေဝင်ကနေတွက်ကနေဝင်ထိ နေတိုင်းငိုတော့သမီးရေဇီဝရေဇီဝရေနဲ့ငိုတယ်ဇီဝကိုဘာသာပြန်တော့အသက်လေသမီးအသက်ရေအသက်ရေနဲ့ပေါ့အဲ့ဒါမြတ်စွာဘုရားသိတော်မူတဲ့အခါကျတော့ဒီမျိုးသမီးရဲ့ညာအနုအယင်အခြေအနေမြတ်စွာဘုရားကြည့်တော့ တရားရနိုင်ဖို့ရာအတွက်အိန္ဒြေရင့်တယ်လို့သိတာနဲ့မြတ်စွာဘုရားသုတ်တန်ကြွအဲ့အမျိုးသမီးနာရောက်တော့မြတ်စွာဘုရားမိန်တယ်ဟဲမိန်ကလေးမလုပ်နေတော့မမဗျာတပည့်တော်ရဲ့တမိဦးလေးဇီဝဆုံးသွားတဲ့အတွက်တပည့်တော်မှာပရိဒေဝမီတောက်လောင်လုံးလုံးမလို့ဒီမှာလာလာပြီးငိုပါတယ်ဗျာ တော့မြတ်စွာဘုရားကအေးဒါဖြင့်တို့မြန်မေးရအောင်မယ်ဒီနေရာမှာဇီဝဆိုတဲ့နာမည်နဲ့မိန်းကလေးတွေဆုံးတာတန္တရာအစကနေပြီးအခုအချိန်ထိများလာပြီထောင်တော့မကတော့ဘူးသင်ကဘယ်ဇီဝများရည်ရွယ်ပြီးတော့ငိုးနေတာတုံးမြတ်စွာဘုရားမေးတယ် ချက်ချင်းမိန်ကလေးသဘောပေါက်သွားတယ်ဘလို့သဘောပေါက်တာဩငါကငါသမီးဇီဝတယောက်ပဲသေတယ်အောင်းမိနေတာအပိသတော့ဇီဝတွေသေတာမနှဲဘူးဆိုပါလားအဲ့တော့ငါသမီးတယောက်တည်းသေတာမှမဟုတ်ပဲအများလည်းဒီလိုပဲသေကြတာဓမ္မရာမို့ပဲလို့သဘောပေါက်ပါချက်ချင်းအငိုတိတ်သွား ဘာလို့အမှုတိတ်တော့ဟဲတရားသဘောပေါက်သွားလို့ဟုတ်တယ်မဟုတ်လားတရားနာရလို့မဟုတ်ဘူးလားမြတ်စွာဘုရားသာကြွပြီးမဟောမဲ့ဆိုလို့ရှိရင်အတူဘယ်နှစ်ရက်ဘယ်နှစ်လဘယ်နှစ်နှစ်ငိုးနေမှမသိဘူးဘုရားရှင်ကတရားဟောတာအချက်လက်သိသိတာနော်ဟိုကြားဦးမှာပေါ့အမျိုးသမီးတယောက် သာဝတိပြည်ကအဲ့လိုပဲကလေးသေးတဲ့အခါကျတော့ပူဆွေးသောကရအောင်ပြီးတော့ဒီကလေးအလောင်းသူမချနိုင်ဘူးဒါနဲ့ကလေးကိုချင်းအောင်လုပ်ပေးမနိုင်မဲ့လို့ရောက်လျှောက်ပြီးတော့သာဝတိမြို့တဲ့အကုန်လုံးလိုက်ရှာဟိုတိန်တက်ဆင်းလိုက်ပြီဘယ်သူမှလည်းရှင်အောင်လုပ်မပေးနိုင်ဘူးအဲ့တော့ပညာရှိအမျိုးမြင်ရှိတဲ့လူကြီးတယောက်ကညွှန်လိုက်တယ်ဟဲ့နင့်ကလေးရှင်အောင်လုပ်ပေးနိုင်တာတော့ဟိုဇေတုံเจ้าကမြတ်စွာဘုရားတပါးပဲရှိတယ် အဲ့ဒါနဲ့ဝမ်းသာသွားဒီမျိုးသမီးဝမ်းသာသွားတော့ကလေးပိုက်ပြီးတော့ဇေတွန်ကျောင်းသွားမြတ်စွာဘုရားနဲ့တွေ့တွေ့တော့လျှောက်တယ်ရှင်တော်မြတ်ဘုရားအဲ့ဒါတပည့်တော်ဒီကလေးတယောက်တည်းရှိပါဒီကလေးဆုံးသွားတယ်ဒီကလေးရှင်အောင်လုပ်ပေးပါမြတ်စွာဘုရားအေးဟုတ်ပြီဒီလိုဆိုလို့ရှိရင်အဲ့ဒီမြို့တွေကလူမသေးတဲ့အိမ်က မုံညင်းစေတစေသွားပြီးတောင်းမယ်အဲ့ဒါနဲ့ငါကူပေးမယ်မြတ်စွာဘုရားမိန့်လိုက်တယ်ဒါနဲ့မိန်းကလေးပြန်သွားမြို့တဲ့တအိမ်တက်ဆင်းလိုက်ပြီးတော့လူမသေးတဲ့အိမ်ကမုံညင်းစိန်ပေးလိုက်တာဟိုအိမ်ကြပြန်တော့လဲသားသေးဘူးတဲ့ဒီအိမ်ကြတော့လဲမိဘသေးဘူးတဲ့ဒီအိမ်ကြတော့လဲအတော်သေးဘူးတဲ့ဒီအိမ်ကြတော့လဲအဖိုးအဖွားသေးဘူးတဲ့ ਨੇ တမျိုးလုံးနှံ့သလောက်ရှိလူမသေးတဲ့အိမ်မတို့အိမ် အဲ့ဒီအခါကျမှမြတ်စွာဘုရားထံပြန်လာတယ်မြတ်စွာဘုရားကဘယ်နဲ့တော့ချစ်သမီးလူမသေးတဲ့အိမ်ကမုံညှစ်စေရခဲ့လားဆိုမြို့ထဲမှာလူမသေးတဲ့အိမ်တအိမ်မှမရှိပါဘူးဘုရားတပည့်တော်သဘောပေါက်ပါပြီဘုရားဆိုပြီးအဲ့ဒီတည်းအပူငိမ့်သွားတယ်ကောင်းလားလွယ်တယ်နော်မြတ်စွာဘုရားကြတော့ အဲ့လိုပဲပရိယနဲ့ချွတ်ရတာရှိတယ်ပေါ့ပရိယနဲ့ချွတ်ရတာရှိတယ်တိုက်ရိုက်ပြောပြီးချွတ်ရတာရှိတယ်ဒီတော့ဘုရားရှင်ရဲ့တရားကနာလို့ရှိရင်တော့အပူငိမ့်တာတော့သိကြတယ်အပူငိမ့်တာသိကြတယ်ဥပ္ပိရိဆိုတဲ့အမျိုးသမီးကတော့အပူငိမ့်တာနဲ့တပြိုင်နက်တည်းချက်ချင်းတတိတံဝေကရနောက် ဒီလိုသမီးတွေရဒီလိုပဲသေးနေအောင်မသေးရင်ဒီလိုပဲဘူးနေအောင်မှာပဲအဲ့တော့ဒီအပူလောကကြီးဆင်းရဲလောကကြီးကလွတ်မှဖြစ်မှာပဲဆိုမြတ်စွာဘုရားထံယဟန်ပြုခွင့်တောင်းယဟန်မပြုခွင့်တောင်းတော့မြတ်စွာဘုရားကဘိက္ခုနီမရိစီလွတ်ယဟန်ပြုပေးယဟန်မပြုပေးလိုက်အဲတရားအထုတ်တဲ့အခါကျတော့ကိလေသာကုန်ခံယဟနာဖြစ်သွားရောလောဘဒေါသမောဟတွေတခုမှမရှိတော့ငြိမ်အေးချမ်းသာသွား အဲ့ဒါလို့မြတ်စွာဘုရားရဲ့တရားတော်ကစွမ်းဆောင်သည်တဲ့အဲ့ဒါကိုနားမလည်တဲ့အခါကျတော့လူတွေကတရားနာရမှာဆိုသိကြောက်တာတချို့လေတရားပွဲရှိရှောင်သွားတာခေါ်လို့လည်းမရဘူးနော်အခုဒီပြိဿကတော့မတော်ဘူးလားငိုက်တာနဲ့တော်ငိုက်ဘူးလားအဲ ပူခြင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျှောက်ပတ်သောအခါတင့်တော်တဲ့အခါမှာယူသေးစွာဖြင့်ဘယ်လိုနာရယူသေးသေးနာပါတဲ့သင်္ကန်းကိုယ်ဝါရကြီးမထားပါနဲ့ကြာကြာနာနဲ့လက်ကြော့တင်ပါတဲ့ဟုတ်ကဲ့လားလက်အုပ်ချပြီးနာပါတဲ့လက်ကြီးအောက်ချပြီးထောက်မထားပါနဲ့တဲ့ဟုတ်ကဲ့လားအာ လက်ကြီးအောက်ချထောက်ထားပြီးနာရာအဲ့ဒါရိုးသေးသေးနာလာလားမယိုမသေးနာလာလားอืมသူတရားသိမလားမသိဘူးလားမသိဘူးဟုတ်ကဲ့လားအဲ့ဒါကြောင့်ရိုးသေးသေးနာလက်ညောင်းတဲ့အခါတော့ခဏချပေါ့မဟုတ်လားပြီးရဲ့ပြန်ပြီးလက်အုပ်ချီဟုတ်ကဲ့လားသရာရှိသွားစိတ်ဝင်စားလျက်နာကြရခြင်းသည်လေယုံကြည်မှုသရာတရား ရားဟောကြားထားတဲ့တရားတော်တွေပဲဒီတရားတော်တွေတိုင်းလိုက်နာတယ်ကျင့်သုံးတယ်ဆိုလို့ရှိရင်ဆင်းရဲငြိမ်းတာပဲဆင်းရဲသက်သာသလောက်သက်သာချမ်းသာများတဲ့များနိုင်တယ်အဲဒါလို့ယုံကြည်ပြီးတော့လိုက်နာရမယ်တဲ့တရားတော်ကိုနာရမယ်တဲ့အဲတရားတော်ကတာမန်ချမ်းသာရယုံတင်လားဆိုတော့မဟုတ်ဘူး ဒီလူတွေကသာအပို့ခံရင်တယ်ဆိုလို့ရှိရင်တရားတော်ကဆင်းရဲကင်းရာနိဗ္ဗာန်ရွှေပြည်အထိပို့ပေးတာမဟုတ်လားအပို့မခံရင်တော့လေမပို့ဘူးပေါ့မဟုတ်လားဟိုစကားကြားဘူးလားမကြားဘူးเนาะအေးဟုတ်ပြီဟုတ်ပြီဟုတ်ပြီ နားထောင်မကြဘူးရင်ရွတ်ပြမယ်နော်ဆင်းရဲအပြာပြာငြိမ်လိုပါ၍လိုက်နာကြသူများဖို့လူကိုအပူငြိမ်အေဆင်းရဲပေမှာကင်းဝေးလေအောင်နိဗ္ဗာန်တောင်သို့ပို့ဆောင်ပေတတ်တရားတော်မြတ်ကိုတပည့်တော်သည်ကြီးညိုမြတ်နိုးလက်ဆုံမိုး၍ ရှိခိုးကြောပါဤရှင်ဘုရားရဘူးလားဟမ်ခဏမကြဘူးဆိုအဲ့ဒါတရားဆင်ញင်းပြီးတရားဆင်ញင်းကြည့်အဲ့ဒါတရားတော်ကဆင်းရဲကင်းရာနိဗ္ဗာန်ချမ်းသာအထိပို့ပေးတယ်ဆိုတာအဲ့ဒါပြောတာ ပြန်ပြီးဖြည်းဖြည်းရွတ်မယ်နောက်ကအတိတ်ပဲဆင်ញင်နှလုံးသွင်းကြည့်ဆင်းရဲအပြာပြာငြိမ်လိုပါ၍လိုက်နာကြသူများဖို့လူကို အပူငြိမ်အေးဆင်းရဲဘေးမှကင်းဝေးလေအောင် နိဗ္ဗာန်တောင်သို့ပို့ဆောင်ပေတတ်တရားတော်မြတ်ကိုတပည့်တော်သည်ကြီးညိုမြတ်နိုးလက်ဆောင်မိုး၍ ရှီခိုးကြောပါဤရှင်ဘုရားပါတယ်တော့အိဗေဟာပါတယ်တော့ဆင်းရဲငြိမ်းလို့လို့လိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်မှန်သမျှကိုဆင်းရဲဘေးကကင်းဝေးပြီး နိဗ္ဗာန်ချမ်းသာရောက်အောင်ပို့ဆောင်ပေးတတ်တဲ့တရားတော်ကိုရှိခိုးပါတယ်ဒီလိုမဟုတ်လားမမှန်ဘူးလားအပို့မခံရင်တော့လည်းပဲမတတ်နိုင်ဘူးပေါ့မဟုတ်ဘူးလားတချို့ကအပို့ခံရလားအဖို့မခံနိုင်ဘူးဘာကြောင့်ဆိုတန်တရာတဲ့ပျော်လို့နော်အဲ့ဒါလည်းရှိသေးတယ်။ဂိုင်းဆိုသားမှာဆင်းရဲဖျားဖျားဆင်းရဲ တစ်ခေါက် အဲ့လိုယုံကြည်ပြီးတော့နာပါတဲ့ယုံကြည်တယ်ဆိုတာတတ္တာဒါကြောင့်ယောသေးစွာဖြင့်တရာရှိသွားစိတ်ဝင်စားလျက်တတ္တာယုံကြည်မှုရှိသွားပြီးတော့စိတ်ဝင်တစားနာပါတဲ့စိတ်ဝင်တစားမနာဘဲနဲ့စိတ်ကဟိုရောက်ဒီရောက်နဲ့နာရင်နားလည်ပါမလားနားမလဲရင်အကျိုးရပါမလား ဒါကြောင့်အကျိုးရအောင်စိတ်ဝင်စားနာပါတဲ့အဲ့လိုဆိုရင်မင်္ဂလာဖြစ်ပါတယ်တဲ့မင်္ဂလာဖြစ်ပါတယ်ဆိုတာဘာပြောတာကြီးဝါချမ်းသာပါတယ်ဟုတ်ကလားသတ္တာရှိသွာစိတ်ဝင်စားလျက်နာကြရခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကလား ပြန်ပြီးတော့ဆင်ញင်နှလုံးသွင်းကြည့်ကိုဘာသာကိုဖတ်တာနဲ့သူများရွတ်တာကို ဖြည်းဖြည်းအေးအေးနားထောင်တာဘယ်ဟာပူစိတ်ထဲမှာသဘောသက်ဝင်ဟုတ်ကဲ့လားအဲကိုဟာကိုဖတ်တဲ့အခါကျတော့ကြောကြောသွားတယ်စိတ်ကကြောကြောသွားတယ်နားထောင် ကာလေနာဓမ္မသဝနာအသိပညာသရာတို့ဘွားအကျိုးများ၍ယုံမှားပယ်ရှင် ပြန့်လွင့်ကင်းလျက်ပူခြင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့်တရာရှိသွားစိတ်ဝင်စားလျက်နာကြရခြင်းသည်လည်း ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကဲ့လားတရားနာရာမင်္ဂလာသို့မကြာဘူးညာမကြာဘူးညာတရားမြာတရားမြာနာကြရပေသည်နာကြရပေသည်မကြာဘူးညာမ တရားမြတ်တရားမြတ်နာကြရပေသည်နာကြရပေသည်သို့ကြာဘူးပြည်တာသာဘူးပြည်တာထတ်လို့နာသာ သေချာရှင်းပေသည်ကြာဘူးပြည်တာထလို့နာသေချာရှင်းပေသည်သို့ဘာပြောတာလဲ ကြားဘူးပြီးသားတရားသဘောလည်းထပ်နာရရင်ပိုးပြီးတော့ရှင်းသွားသည်ဟုတ်ကဲ့လားယုံမှားကင်กว่าယုံမှားကင်กว่าယူဖြောင့်စွာယူဖြောင့်စွာစိတ်မှာကြည်လင်သည်စိတ်မှာကြည်လင်သည်ယုံမှားကင်กว่าယုံမှားကင်กว่าယူဖြောင့်စွာယူ စိတ်မှာကြည်လင်သည်စိတ်မှာကြည်လင်သည်သို့လူမာနေပါလူရောက်ပါစိတ်မှာကြည်လင်သည်လူမာနေပါလူရောက်ပါစိတ်မှာကြည်လင်သည်ဘာပြောတာလဲတရားနာရင်ယုံမှားတန်ရလဲကင်းရောပြီးတော့ အယူအမြင်လည်းဖြောင့်သွားရောပြီးတော့စိတ်ထဲမှာလည်းကြည်လင်ရကြည်နူးရရောအကျိုးပဲနှစ်ပါးတော့ငါးပါးဟုတ်ကဲ့လားတရားနာယတရားနာယကျိုးငါးဝကျိုးငါးဝမုတ်ချရပေသည်မုတ်ချရပေသည်ဆို ဉာဏ်ဆို no no no မဟုတ်ဘူးလေအစ ကျိုးတရားတွေသိတော့တို့များဒီချိန်လေးအားတဲ့အတခိုက်မှာအကျိုးဒီကုသိုလ်အကျိုးတွေရအောင်တရားအထုံးမှတရားနာမှဥပုသ်ဆောင်မှလို့သဘောပေါက်ကြဒီနေ့ဆက်သွယ်ရေးက54ပါးထင်တယ်ဝတ်တယ်အဲ့ထဲမှာခါတိုင်းနှစ်နှစ်စဉ်ပါနေကြဆတ်တိုင်းကအပေါ့ခတ်တိုင်းက တ်တိုင်းငံတခါတယောက်ဒီနေ့မပါလာဘူးဒုံလဘာထဲမှာလေဟိုစပြီးတော့အစဆုံးနှစ်ကလေးကသူဒီနေ့ဆို12ကြိမ်မြောက်ထင်တယ်နော်အဲ့ဒါအစဆုံးနှစ်ကလေးကသူအမြဲတမ်းပါတယ်မဲကြလို့လို့ပြောတာဆက်သွယ်ရမဲ200နော်အခုမနိုင်ရဘူးလားအာတချုံ200တချုံ200 အဲ့ဒါသူဒီနေ့မပါဘူးဘုန်းကြီးကဟိုသင်္ကန်းဝတ်ပေးတယ်အမေခါတိုင်းပါနေကြတကကြီးမပါပါလားလို့အဲ့တော့ဟောအခုဒီနေ့ဟောကဟိုရင်ဖြစ်ပြီးတော့ရဟခံပြီးတဲ့အခါကျတော့တိမ်ထွက်လောင်းတော့အာသူတွေ့နေတယ်ဟဲ့တကဒီနေ့မပါပါလားဆိုတမဖေရဒီနေ့တပိတော့မိုးရပါဘူးဒါကြောင့်မို့တပိတော့လာဥပုသ်ဆောင်ပါတယ် အသူမနေနိုင်တော့ဘူးဘာမနေနိုင်တာမလာပဲမနေနိုင်တော့ဘူးဘာဖြစ်လို့အဲတရားအထုတ်ခြင်းတရားနာခြင်းရဲ့အကျိုးကိုသိလို့သဘောပေါက်သွားလို့မဟုတ်ဘူးလားဒါပေမဲ့ဒီထက်ကတချို့ကတော့နောက်နေ့ကျလာမှာမဟုတ်တော့ဘူးဘာဖြစ်လဲတော့ကြောက်သွားလို့ ကြောက်ကြောက်ကြောက်သွားလို့နော်မလာကြဘူးမလားမလာကြဘူးဒီတော့အဲ့ဒါလောက်တရားကြာကြာနာပြီးထိုင်ပြီးတော့အညောင်းအညာခံပြီးနာရတာဆိုတော့တရားနာခြင်းကြောင့်ဘာအကျိုးတွေရတယ်လဲဆိုတာကိုခဝါဝသိထားတာဘုရားတရားတော်နဲ့ကြတော့တေသေးချာချာတိတိချာချာသိသွားတော့အေးတရားနာရင်ဒီလိုအကျိုးတွေရတယ်လို့သဘောပေါက်တော့ တို့ညောင်းရကြိုးနှပ်ပါတယ်လို့ဒီလိုစိတ်ထဲမှာမဖြစ်ပေဘူးလားဖြစ်ပါပြီအဲ့ဒါကြောင့်ပြောရပြီးတော့ဒီနေ့တရားနာယုံနေလားဆိုတော့တရားလည်းအာထုတ်တယ်ဒါနလည်းပြုတယ်သီလလည်းဆောက်တည်တယ်မဟုတ်လားဒါနပြုကြတာတွေကလည်းအမျိုးမျိုးချမ်းမြေ့တာထဲမှာ ပြုစရာဒါနမှန်သမျှမိမိတို့စွမ်းနိုင်သမျှဒါနပြုကြတာ အဲ့ဒီဒါနပြုတာလဲမင်္ဂလာဆိုမဟုတ်လားမင်္ဂလာကဘယ်လိုဆိုလဲအဲဟိုဘက်ကညင်းညင်းညင်းညင်းနေ ဒါနေသာသန္တရာခရီလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနှင့်သန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လည်းဩတမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပဲ တန္တရာခရီးထဲမှာမပင်မပန်းချမ်းချမ်းသာသာသွားလာနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လဲဒါနပြုပါတန္တရာဝုကလွတ်လန်းကိုရည်မှန်းပြီးတော့လည်းပဲဒါနပြုပါတဲ့အဲ့တော့ဒီနေ့အာယုံစွမ်းနေစွမ်းအစရှိသည်လူပဲမျိုးစုံကိုလှူဒန်းတဲ့ပုံကိုယ်တွေဘယ်လိုရည်ရွယ်ချက်နဲ့လှူရမလဲ သံတရာဝစခန်းကလွတ်လန်းကိုမျောမှန်းပြီးတော့လူရမယ်ဒီလိုမဟုတ်လားအဲ့လိုလူရမယ်ဒါကြောင့်အဲ့ဒါလိုလူတော်လည်းပဲသံတရာထဲမှာရသည်ရိုက်တတ်တဲ့အကျိုးတရားတွေကတော့မရပေဘူးလားရသည်ရတတ်တဲ့အကျိုးတရားတွေရအဲ့ဒီအကျိုးတရားတွေလည်းရသေးတယ်သံတရာဝုကလွတ်မြောက်ကြောင်းအကျင့်ကောင်းအကျင့်မှန်တွေကျင့်ကြံကြိုးစားပွားများအထောက်ဖို့ရလဲစိတ်အားထက်သန်တယ် စိတ်အားထက်သန်တဲ့အတွက်ကြိုးစားတော့လည်းပဲအာထုတ်မိတယ်အာထုတ်မိတဲ့အခါကျတော့လည်းတဖြည်းဖြည်းတဖြည်းဖြည်းတန္တရာဘုတ်ကလွတ်ဖို့ရအတွက်နီးနီးသွားတယ်နောက်ဆုံးမှလွတ်သွားရော ဒီဒါနအကြောင်းပြုလို့ဟုတ်ကဲ့လားအဲ့ဒီဒါနကအနုဂါမိကရွှေအိုးခေါ်တယ်တဲ့ပါတယ်တော့ အနုအစဉ်တစိုက်ဂာမိကလိုက်တတ်သောရွှေအိုးတဲ့အစဉ်တစိုက်လိုက်တတ်တဲ့ရွှေအိုးတဲ့ဘယ်လိုအစဉ်တစိုက်လိုက်တတ်ဒီဒါနကြောင့်အကျိုးမဖြစ်ပေါ်သေးသမျှတော့ဒီဒါနစေတနာရဲ့တတ္တိကအဲ့ဒီပုဂ္ဂိုလ်တော့တကောက်ကောက် လိုက်နေတယ်အကြောင်းညီညွတ်တာနဲ့အဲ့ဒီဒါနစေတနာရဲ့တတ္တိက အကျိုးပေးလိုက်တဲ့အခါကျတော့ပြည့်ပြည့်စုံစုံမပင်မပန်းချမ်းချမ်းသာသာနဲ့မနေရဘူးလားမနေပါဘူးအဲ့ဒါကြောင့်အနုဂါမိကရွှေအိုးတဲ့ဘာရွှေအိုးတဲ့တော့အနုဂါမိကရွှေအိုးဆိုတာဘာလဲ အစဉ်တစိုက်တန်ត្រာတစ်လျှောက်မှာလိုက်တဲ့ရွှေအိုးဟုတ်ကဲ့လားအဲ့ဒါမြုပ်ထားတာတဲ့အဲ့တော့အဲ့ဒီဒါနမှာလည်းပဲမြတ်စွာဘုရားကနတ်သားတယောက်လျှောက်ထားလို့မလို့ခွဲကြပြီးတော့ဟောခဲ့တာရှိသေးတယ်ဂိန္ဒတော်ဗလာတော်ဟောတိဂိန္ဒတော်ဟောတိဝဏတော်ဂိန္ဒတော်ဒုက္ခတော်ဟောတိဂိန္ဒတော်ဟောတိစက္ခုတော်နတ်သားကလျှောက်တယ် ဗန္ဒေရှင်တော်မြတ်ဗျာကိန္တရောအဘယ်ကိုလှူဒန်းသူသည်ဗလာတော်ခွန်အားကိုလှူဒန်းသူမိပါသနည်းဂိန္ဒရောအဘယ်ကိုလှူဒန်းတော်သူလှူဒန်းတော်သူသည်ဝန္နာတော်ရုပ်ဆင်းအင်္ဂါကိုလှူဒန်းသူမိပါသနည်းဂိန္ဒရောအဘယ်ကိုလှူဒန်းတော်သူသည်ဒုက္ခတော်ချမ်းသာကိုလှူဒန်းသူမိပါသနည်း ဂိန္ဒရောဘေကိုလှူဒန်းသူသည်စက္ခုတော်မျက်စိပဂရိမျက်စိအလင်းဉာဏ်မျက်စိအလင်းကိုလှူဒန်းသူမိပါသနည်းနားလဲတယ်နော်ရှင်းတယ်မဟုတ်လားအဲ့ဒါမြတ်စွာဘုရားကပြန်ဖြေတယ်အဲ့ဒါတော့ဘုန်းကြီးကရွတ်မပြတော့ဘူးဆောင်ပုတ်ကြည့်နော်ဆွမ်းကိုလှူကခွန်အားရ သင်္ကန်းလူကအစင်းလာသင်္ကန်းလူကအစင်းလာဆွမ်းကိုလူကခွန်အားရဆွမ်းကိုလူကခွန်အားရသင်္ကန်းလူကအစင်းလာသင်္ကန်းလူကအစင်းလာသို့ ယင်ကိုလူကချမ်းသာရယင်ကိုလူကချမ်းသာရစီမီလူကမျက်စိလာစီမီလူကမျက်စိလာယင်ကိုလူကချမ်းသာရယင်ကိုလူကချမ်းသာရစီမီလူကမျက်စိလာစီမီလူကမျက်စိလာသို့ ကျောင်းဆောက်လူကလုံးစုံရကျောင်းဆောက်လူကလုံးစုံရတရားညွန်ပြနိဗ္ဗာန်ရာတရားညွန်ပြနိဗ္ဗာန်ရာကျောင်းဆောက်လူကလုံးစုံရကျောင်းဆောက်လူကလုံးစုံရတရားညွန်ပြနိဗ္ဗာန်ရာတရား Yansa Swangolu. Swangolu. အဲ့ဒါဒီကနေ့ဆွမ်းကောမလှကြဘူးလားအာအင်ပြီဖြိုးမယ်တဲ့အာအင်ပြီဖြိုးဖို့ဆိုတာတရားအထုတ်တဲ့ပုဂ္ဂိုလ်အတွက်ပိုးမလိုအပ်ဘူးလားလိုအပ်တယ်အာမပြည့်ရင်အာထုတ်နိုင်မှာမလားအာထုတ်တယ်ဆိုတာအာရှိတဲ့အာကိုထုတ်ပြလိုက်တာမဟုတ်ဘူးလားအဲ့ဒါထုတ်เสียမှအာမရှိဘယ်လိုလုပ်ထုတ်ထုတ်နိုင်မှာမလား အဲ့တော့ထုတ်เสียအားရှိအောင်ဘာလို့အပ်တယ်လဲအားလိုအပ်တယ်ဟုတ်တယ်မဟုတ်လားအားလိုခြင်းရင်ဘာလို့ရမလဲဆွမ်းကိုလူပါတဲ့အာနာတော်ဗလာတော်ဟောတိအာနာတော်ဆွမ်းခဲ့ပဲဘောဇင်ချူချင်းလူလန်းသောပုဂ္ဂိုလ်သည်ဗလာတော်ခွန်အားကိုလှူဒန်းသူမြည်၏တဲ့ now သင်္ကန်းလှူတော့ဘာဖြစ်တယ်လဲ အစင်းလှတယ်ဆိုတာကိုယ်အစင်းလှခြင်းဂုံ အစင်းလှခြင်းနှမျိုးဂုံအစင်းလှခြင်းဆိုတာသီလသမารိပညာဂုံနေတိုးပွားနေတာဂုံအစင်းလှကိုယ်အစင်းလှတယ်ဆိုတာကတော့သိတဲ့အတိုင်းပဲဟုတ်ကဲ့လားအဲ့ဒါလို့အစင်းလှဖို့ဆိုတာဘာလုပ်ရမလဲငန်းလူရမယ်ဒီနေ့သင်္ကန်းကောမလူကြဘူးလားကြရတယ် ယင်ကိုလှူကချမ်းသာရယာနာတော်ဒုက္ခတော်ဟောတိတဲ့ယင်လှူလို့ရှိရင်ချမ်းသာတယ်တဲ့။ဘာကြောင့်လဲဆိုတော့ကုန်းချောင်းသွားရမယ်ခီးကိုကုန်းချောင်းမသွားဘဲနဲ့ယင်ရထားနဲ့သွားလို့ရှိရင်ချမ်းချမ်းသာသာလွယ်လွယ်ကူကူနဲ့မရောက်ပေဘူးလား။ဒါကြောင့်မလို့ချမ်းသာလှူတာပဲတဲ့။အဲ့ဒါမြတ်စွာဘုရားကယင်လှူတယ်ဆိုတာတဲ့ဖဏတ်လှူတာဒီပဲနဲ့ ယင်လှူတာပဲတဲ့ခဏယင်လှူတဲ့ရောက်အဲ့တော့ဒီနေ့ယင်ကောမလှူကြဘူးလားအဲမတော်ယင်လှူတယ်အများကြီးလှူကြသည်ဟုတ်ကဲ့လားချမ်းသာမဲ့လူတွေလားဆင်းရဲမဲ့လူတွေလားဟုတ်ကဲ့လားရင်ကိုလှူကချမ်းသာရစီမီလှူကမျက်စိလားစီမီရောလှူကြပါစီမီတွေလှူ ဟမ်စီမီဆိုတာဟိုမြတ်စွာဘုရားလက်ထက်က စီမီပဲရှိလို့စီမီပြောတာမီးအလင်းလှူတာမှန်သမျှစီမီပဲဒီဘောမိကြောင်းနေလှူတယ်မိဝိုင်းနေလှူတယ်မဟုတ်လားစီမီလှူတာပဲမိလုံးနေလှူတယ်စီမီလှူတာပဲလျှက်စင်မီးဆက်လှူတယ်စီမီလှူတာပဲ transformer လှူတယ်စီမီလှူတာပဲမော်ဘီမှာ transformer လှူတော့ ထိုင်းကတကားတယောက်က transformer 10သိန်းတန် transformer ကြီးလှူလိုက်တယ်မျက်စိလှမ်းမဲ့ပုံကိုပဲမျက်စိလှတယ်ဆိုတာပဂရိမျက်စိလှတာရယ်ဉာဏ်မျက်စိလှတာရယ်ဒါပြောတာပဂရိမျက်စိလှတယ်ဆိုတာကတော့သိကြတဲ့အတိုင်းပဲမျက်လုံးကြည့်ခြင်းလင်းလင်းနဲ့လှလှပါပါ ဉာဏ်မျက်စိလှတယ်ဆိုတာကတရားအသည့်ဉာဏ်မြင်ရှိတာကိုဉာဏ်မျက်စိလှတယ်ခေါ်တယ်။ဒါကြောင့်စီမီမီလုံးမီကြောင်လှူတယ်ဆိုလို့ရှိရင်မျက်စိလှစေတယ်တဲ့။အခုဒီဒီကနေ့တွေးလိုက်ပါတယ်။ဧကန်ဆောင်မျက်နှာကျက်မီးပွင့်နှစ်ပွင့် 2200ကြက်တန်လှူတယ်ဆိုတာတွေးလိုက်တယ်အဲ့ဒီပုဂ္ဂိုလ်ကတော့ပိုးပြီးတော့မျက်စိလှမ်းမှာပဲဘာကြောင့်လဲဆိုတော့အဲ့ကတော့မိဘွန်းကပိုးလှတာဟုတ်ဟုတ်လားဦးဇင်းတို့ကြည့်မိလားခိုင်းအမော်ကြည့်မိလားအဲ့ကတော့နေရောက်တော့အဲမလှဘူးလားလှရတာအဲအဲ့ဒီအလှချင်းကတော့လှမယ်သူကနှလုံးတောင်လှူတာတော့မျက်လုံးနှလုံးလုံးလှမှာပဲမဟုတ်ဘူးလား တလုံးနဲ့ရှုရင်တော့တလုံးပဲလာမယ်နော်တလုံးသာလည်းတော့တလုံးပဲလာလိုက်မယ်ကျောင်းဆောက်လို့လို့ရှိရင်တော့လိုအပ်သမျှအလုံးစုံရတော့တာပဲတဲ့သောစာတဗ္ဗတရောဟောတိယောတရာတိဥပတယံအကျင်ပုဂ္ဂိုလ်ဟာကျောင်းဆောက်ကိုဆောက်လို့တယ်ဆိုလို့ရှိရင်ထိုပုဂ္ဂိုလ်ဟာလိုအပ်သမျှအလုံးစုံရတယ်လို့မြတ်စွာဘုရားမိန့်တယ်အဲတော့ ဒီမှာကြောင်းအလှူတွေရောမပါဘူးလားပါတယ်ဒါကြောင့်မို့လို့ပဲလိုအင်ဆန္ဒမှန်သမျှပြေဝကြပါစေဘာလို့တာတော့မေတ္တာဘုရားဟုတ်ကဲ့လားအဲ့တော့သူများလိုအင်ဆန္ဒပြေဝစေခြင်းလို့ပြေဝစေဖို့မေတ္တာပို့တယ်ဆိုတာကိုမပြေဝခြင်းလို့လား ကိုကရှံမှသူမြပို့လို့ရတာမဟုတ်လားကိုမှမရှိတာသူမြပို့လို့ရမလားမရဘူးဒါကြောင့်မလို့သူများတွေလည်းလူရင်ဆန္ဒမှန်သမျှပြေဝကြပါစေတပည့်တော်တို့လည်းလူရင်ဆန္ဒမှန်သမျှပြေဝရပါလို့ဤဟုတ်တယ်မလားကြောင်းဆောက်လူကလုံးစုံရတရားညွန်ပြနိဗ္ဗာန်ရာတဲ့ တရားဟောပြောညွှန်ပြတယ်ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာဆိုတဲ့အကျိုးရတယ်တဲ့။အဲကိုယ်တိုင်တရားမဟောတော့လည်းပဲတရားအထုတ်ဖို့ရာအတွက်နီးပေလမ်းပြလောက်တဲ့တရားရိပ်သားကို လိုက်ပို့တယ်။တရားအထုတ်တဲ့ပုဂ္ဂိုလ်ကိုအစဉ်ပြေပြေနဲ့အထုတ်နိုင်အောင်စောင့်ရှောက်တယ်ဆိုလို့ရှိရင်ဒါတရားညွှန်ပြတာလည်းမပါနိုင်ဘူးလား။ပါနိုင်တာပဲ။အဲလိုဆိုလို့ရှိရင်မဉ္ဇဏ်ဘုံညာ။ နိဗ္ဗာန်ရဖို့အကြောင်းကောင်းသောမင်္ဂလာပဲဒါကြောင့်ဒီကနေ့သွမ်းသင်္ကန်းကျောင်းစစ်ပစ္စည်းလေးပါးနဲ့တကွလှူဝယ်ဝတ္ထုမှန်သမျှသေနာသနာအသုံးဆောင်တန်ရှင်ရေးအသုံးဆောင်မှလှူဒန်းကြတဲ့ဒါနကောင်းမှုဆောက်တည်ရတဲ့သီလကောင်းမှုပွားများရတဲ့ဘာဝနာကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဋ္ဌာန်မဲ့ခင်ရှစ်တာအကျင့်ကောင်းအကျင့်မှန်တွေကျင့်ကြံပွားများအားထုတ်နိုင်ကြပါစေ။ ကျင့်ကြံပွားများထုတ်နိုင်တဲ့အတိုင်းလဲဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။